ဘောဇာတက္ကရိ1362ခုနှစ်ဥတုဟေမန္တဆောင်းလရာသည်နတ်တော်လာပြီကျော်9ရက်နေ့ညနေပိုင်းမဟာရန်ကုန်တိုင်းကြောင်မြောင်ရနန္ဒဝံသိန်းတော်ဓမ္မပိပန်တော်၌ဥမြင့်ဆွေတော်ခင်သားမြင့်တို့ကိုအမှုတာ၍သားကိုကျော်မင်းဦးကိုမင်းမင်းဇောကိုဝေလျာမျိုး အမတ်63ဗျာရေအိုးစင်လန်တာမွေမိသားတစုတို့မှာဓမ္မပူဇာ9000ကျသင်္ကန်းတွင်ဆုံးတည်တည်တဲ့ချင်းဖြောဤတပါစီကျိုရေတဖူစာရှိတီတို့ဖြင့်လူတန်းသည့်ကုသိုလ်မင်္ဂလာအပေါင်းပါလူရှင်တို့၏ကုသိုလ်မင်္ဂလာဝယ်ဟောကြားအပ်သည့်သုဒ္ဓနာပိဋကသုဒ္ဓကနိကေ ဇာတကပါဠိအထကထာတွင်လာရှိသည့်မဟာကဏ္ဍဇတ်တော်အဝင်အပါအနှစ်၃ပါးတရားဒေသနာယနေ့ဘုန်းကြီးတို့ဟောနာကြည်ညိုကြမှာက အနှစ်၃ပါးတရားပါရိဟပါဠိထိုတရားဒေသနာဟောကြားမည်ဖြစ်၍ arụb zee aga ei jezubụ na gụ ayogimamisa onye miag osi na na-eche noe dụesekobuzobam ịgara maụrojemaga karịa nwone na-azọ dkoji leociosiko ayoyojaba namdi labaddawi na d garnagaa နမောတေဒိဋ္ဌသန္တာရာနမောတေအမတံတရာအဘဒသာဝီတိတရားရှိသမျှတဇမကြံသာဝိညုရွှေညာနောဖြင့်ဧကမသွေတိမြင်တော်မူပေသည်မြတ်စွာဘုရားဒေတာယဝလာခေပမာတို့ သတ္တဝါများကျွန်ုပ်တို့အားလည်းပဲလေးပါးသောသစ္စာကိုကောင်းစွာမှသွေသိမြင်စေလိုတော်မူသည့်ရှင်တော်မြတ်ဖရာ အားနမောကာယဝစီမနောခြေပဲဣဇလိညောလယုလက်အုံမူကရှ िख ိုးကတော့ပါသည်ဗျာကရုဏာကရာ လူနာမြမသတ္တဝါတို့နဲ့မတူဓမ္မထူခြားကြီးမာသောကရုဏာရှိတော်မူပေသည့်မြတ်စွာဘုရားဒေတာယဟုလာကဲ့ပမာသောသတ္တဝါအများကျွန်ုပ်တို့အားလည်းပဲကြီးမာသောမေတ္တာကရုဏာထားရှိတော်မူပါသည်ရှင်တော်မြတ်ဘုရားအား နမောရှင်ကုံတော်အောင်မင်းမျော၍ဘောရောမြတ်နုလက်အုံမောကရှင်ခိုးကြောပါတိဗယဒိဏသန္တာရကာမောကရေပြင်းညဘောကရေပြင်းညဒိဋ္ဌောကရေပြင်းညအဝိဇ္ဇောကရေပြင်းညမှ အလွယ်နှင်ကူမြောက်တော်မူပြီးသည့်မြတ်စွာဘုရားဧသာယဟုလာကဲ့ပမာတို့သတ္တဝါအများကျွန်ုပ်တို့အားလည်းပဲဘုံညကရိယာ7ပါးမတ်တိုင်ပါရမီတော်7ပါးမတ်တိုင်မဂ္ဂင်7ပါးမတ်တိုင်များဖြင့် ကောင်းစွာမသွေသန္တရာကူမြောင်းမိကိုဘေးဝေတော်မူပေသည်ရှင်တော်မြတ်ဗယာအာနမောကိုယ်တော်နှလုံးသုံးပါပြောင်းမြော့မန်ကိုလျော့၍ရှ िख ိုးကြော့ပါသည်ဖျာအာမတန္တရမဟုမနာမတရားမှပြိနိဗ္ဗာန်ကို ဧကမသွေပေဝေရောမူပေတိမြတ်စွာဘုရားဒေသာယဝလာကဲ့ပမာသို့သတ္တဝါအများကျွန်ုပ်တို့အားလည်းပဲကိုရောယာထာတိနိဗ္ဗာန်တရားဟုသည်ကို နမျောတွတ်တော်ရင်မရှိမှု၍စေရနာညွန့်သာတာကိုလျင်ပေးစွန်တော်မူပေသည်ရှင်တော်မြတ်ဖရာအာနမောတရားဟောတရားနာဘိယံကွာ၍ချမ်းသာစေကြောင်းစွမွန်တောင်းလျက်အောက်ခေါင်းစေသည် ပင်ချီဝလည်းယူလက်အုံမိုးကရှ िख ိုးကတော့ပါသည်ဖယားไอ้อารมณ์ဘုရားကိုရှ िख ိုးပူဇော်လိုက်တယ်ဆိုရင်တရားသံဃာဝင်မာယရဏသုံးပါးလုံးရှ िख ိုးပူဇော်ခြင်းကိစ္စပြီးပြီလို့အာယုံယူပါ ဘုန်းကြီးတို့တရားတော်မှာမြတ်ကိုယ်တိုင်ကိုကြဖြင့်မြန်မာဘာသာလင်္ကာနဲ့စုခိုးကြရအောင်အလုံးလိုက်ဆိုလုံဆုံးတရားသိမြင်ညာဖယားရှိကိုပါတည်းလုံဆုံးတရားသိမြင်ညာ ဖယားရှုကိုပါတည်းကရုဏာတရားလွန်ကြီးမှဖယားရှိကိုပါတည်းကရုဏာတရားလွန်ကြီးမှဖယားရှိကိုပါတည်းသန္တရာတလွား ကူးမြောက်စွာဘုရားရှိခိုးပါတည်းသန္တရာတလွာကူးမြောက်စွာဘုရားရှိခိုးပါတည်းနိဗ္ဗာန်တရားဒေဝိညာဘုရားရှိခိုးပါတည်း နိဗ္ဗာန်တရားဒေဝိညာဘုရားရှိခိုးပါတည်းအဲဒီလိုယရဏသုံးပါးလုံးအာယုံမျောပြီးတော့ဗုဒ္ဓဘုံတော်တွေပူဇော်ပြီးနောက်ယနေ့ဘုန်းကြီးတို့တဏှာကြီးတွင်ကြသူတော်ရှင်တို့အာတမဒါနတရားအလူပေးမှာက အနှစ်သုံးပါးတရားဘာတရားလဲအဲ့ဒီအနှစ်သုံးပါးတရားကိုဘုန်းကြီးတို့ရဲ့ဘုရားမြတ်စွာသဗ္ဗညုသောတထာသည်သတ္တောတိကြာကာလတုန်းကဇာတိချက်ကျွေးမူရပြစ်ဖြစ်တဲ့သက္ကတိုင်းကပိလဝတ်မြို့တော်မှာရှိတဲ့မိကျောဓာယုံကြောင့် ဒီမှာကိန်းအောင်မွေးလျော်စံနေတော်မူခဲ့ပါလေနေ့တရားဝဲအပြီးမှာရှင်အာနန္ဒနဲ့တကွသံဃာများခြံရလို့အညောင်းအညာဖြေကျမကြီးအတွက်မြတ်စွာဘုရားလမ်းလျှောက်ဈဉ္ညာကြွနေတော်မူပါတယ်အဲဒီလိုဈဉ္ညာကြွနေတဲ့အချိန်ငါကာလမဲနဲ့နေသောတကူသောမြေကွက်ကိုမြင်ပြီးတော့ မြတ်စွာဘုရားသည်ယုံတော်မူလိုက်ယုံတော်မူလိုက်တဲ့ဆိုရင်မေနိတရားတရားနှုတ်ခနှလွားရဲ့တွင်ရှိတဲ့သွားတော်မှသည်ပြုပွေးသောဩဒါတရောင်ကြည်တော်များထွက်ကြွကွန်မျိုးတော်မူပါれဒါကိုမြတ်စွာဘုရားအနိကလုံကျွေးနေတဲ့ဤတော်အာနန္ဒာက အထာတိတော်အပြင်ဓမ္မိထိုးလိုက်သလိုမြတ်စွာဘုရားရှေ့ကပြုံးတော်မူလိုက်လို့ အဖြူတော်ရောက်ကြည်တော်တွေထွက်ကြွကွန်မြူတာကိုဒါမြတ်စွာဘုရားပြုံးတော်မူတယ်လို့သူသိလိုက်။ဒါကြောင့်နဲ့အဘယ်အကြောင်းကြောင့်ပြုံးတော်မူပါသလဲမြတ်စွာဘုရားလို့ညီတော်အာနန္ဒခမေးတဲ့အခါမှာမြတ်စွာဘုရားကတော်ညီနိရောဓယုံကြောင်းလိုက်ရဲ့တဏှာမဲနဲ့နေသောမြေခွက်ကိုကြည့်ပြီးတော့တခြားမဟုတ်ဘူးကြီးဘုရားအာနန္ဒာ ဟောဒီနေရာမြေကွက်မှာအတိတ်သမိုင်းခြင်းအကြောင်းတရားရှိခဲ့ဘူးလို့ပြန်လီတရိယတွေးဆသောအဖြစ်ငါဘုရားပြုံးတော်မူခြင်းဖြစ်တယ်။အရိခရှင်အနန္ဒကမှန်လားပါဘုရား။အများသောသူငါတို့ကြီးပြစွာသရာထားရအောင်ပြုံးတော်မူခြင်းအတိတ်သမိုင်းရှင်ကို ပြန်လီဟောပြတော်မူပါဗျာလို့တောင်းပါသဖြင့်မြတ်စွာဘုရားကအတိတ်ဆောင်ဟောတော်မူပါတယ်။ဟောအတိတ်ဝေစွာဘုန်းကြီးတို့ဂေါရမမြတ်စွာဘုရားသည်ရှေးအလောင်းတော်ဘဝတုန်းကကာဏဆိုတဲ့အမိတော်နဲ့ဖြစ်ခဲ့ဘူးပါတယ်။တစ်ချက်ချောင်းနေရောက်တဲ့အခါကျတော့တက္ကသီလသာပေါင်းခါတိရဇဌာနိမင်းနေပြီတော့ တဆက်ရှိရသောအတ္တပညာတို့ကိုတဆက်6နှစ်ကြာသွားရောက်ပြီးတော့သင်ပါတယ်အတ္တပညာပြီးဆုံးတဲ့အခါကာလဇာတိချက်ကျွေးမှုရမိပြန်လာနောက်အခါကျတော့မိဘနဲ့စုကွယ်လွန်တော်မူလို့အမွေဒိမ့်များကထိုဘုရားလောက်ကနှသတို့သားအားရှင်ရင်ကြရနဲ့ဘုလောင်တော်ဘွာလောင်တော်မေတော်ခမဲတော်လက်ထက်ဘွာပြည့်စည်များကို အနန္ည လေယကယုရှင်မြင့်ကျွယ်နွားကစရင်မလောက်ယရနာချင်းဝေဆိုင်စဝါကစရင်မလောက်အဲဒီလိုလွှဲအပ်တဲ့အခါကာလမှာအလောင်းတော်ကဏ္ဍသရုပ်သားရဲ့အုံနောက်အသိဉာဏ်ထဲမှာအကြာရှိဖြစ်ပေါ်လာတယ်တဲ့ဘယ်လိုဖြစ်ပေါ်လာသလဲဆိုရင်ဖြင့်ဩပစ္စည်းကိုရှာမိကြတဲ့အဖိုးအဘွားအဖေအမေတွေမရှိတော့ သူတို့ရှာဖွေထားခဲ့တဲ့ပြည်ကြီးဥစ္စာတွေဒါမျက်မြင်ထင်ရှားတွေ့ရတော့တယ်အဲဒီတော့ကတဲ့တမလွန်မဝကိုဒီပစ္စည်းတွေထုတ်ပေါ်သက်ဆောင်ပြီးတော့ယူလို့လည်းမဖြစ်နိုင်သကောင်းဘူးငါသည်တဲ့ပိုင်ဆိုင်ငွေရှိသောဤပစ္စည်းတွေကိုလူသွားရရိတ်ပါသလိုတစိတ်ဓာသူမကွဲပဲ အတူတွဲပါလာအောင်လုပ်မှပဲလို့ဒါလိုအကြံဉာဏ်ဖြစ်ပါအဲလိုကြံဉာဏ်ဖြစ်တော့ဘယ်လိုယူသွားရမလဲလို့ထပ်ခြင်းကြံစည်တဲ့အခါမှာအလောင်းတော်ရဲ့အုံနောက်နှလုံးသား၌မိဇာနာဝေရဏသာရဏပါဝေနာအတာရသဒနာသဒါနံသာရောဟောဒီအခြေထွက်လာ မိဇာနံဝေရဏံယေမိမေဇောတခောအမွေကံသာဇောသမိဇောယာနိမျိုး၅ပါးတို့နှင့်သာရဏမဝေနာနိနောယောချက်ပေါင်းနှင်းဆက်ဆံ၍နေသည့်အတွက်ဒါကြောင့်အာသာရသာနှစ်သာရခိုင်မာဆိုင်ခဲဘာတကူမှရှာမရသော တဏတာကာယအာညာနာအာတို့ဖြင့်ရှားကြံထားသောဥစ္စာစည်းကွာအစုဤသာရောအရှိခံ၍တည်ရသောအနှစ်သာရသည်ကဒါနံကောက်တော်မသွေ ပေကံဆွန့်ကျလူဒန်းညင်ဒါနမိပါပေတတိငါဖို့ငါဘွားငါမင်းငါဘေတို့သည် ဒီပစ္စည်းတွေကိုရှာဥသာရှာပြီးစုပုံထားတဲ့ဤမသွားနိုင်ဘူးငါတော်ဖြင့်သွားလေရာရာကိုယ်ပိုင်ဆိုင်ဝပစ္စည်းတွေကို အပါယူသွားမှတော်မရဲ့လို့ရန်သူငါတံဆက်ဆံနေတဲ့ဥစ္စာပစ္စည်းထုတ်ဖို့သက်ဆောင်လို့မရသဖြင့်ရတဲ့ဤကတော့ပေကန်းစွန်ကျက်လူတန်းသွားမှသာလျှင်ကိုယ်နောက်ပါမယ် အဲတော့အကျဉ်းချုပ်လိုက်တော့ပစ္စည်းအစုဤအနှစ်သာရသည်ဒါနတရားပစ္စည်းတွေကအနှစ်ကပါတရားတို့ဒါနဆိုတာပိဒါခဏဆွန်ကျဲတာမျှဝေတာအဲ့ဒီဒါနပြုနိုင်မှသာလင်ဒီပစ္စည်းတွေကအနှစ်ထုတ်ယူရရောက်ပါတယ်တဲ့လောကဥပမာပြောရရင်ဖြင့်အိမ်တလုံးမီးလောင်နေတဲ့အခါမှာ မိမိကအဲ့ဒီအိမ်ထဲကတစုံတကူသောဥစ္စာပစ္စည်းတွေကိုဆွဲယူနိုင်မှသာလေထိုပစ္စည်းမိမိသုံးပိုင်ခွင့်ပိုင်ဆိုင်ခွင့်ရှိပါတယ်မယူနိုင်တဲ့ဟာတွေကတော့မီးလောင်ပြီးတော့အိုမကဲမိသွေးကဲ ပြာအဖြစ်နဲ့ဆုံးရှုံးပျက်စီးသွားတယ်မှန်ရလားပြိဿအဲ့ဒီလိုပဲတဲ့ဘုန်းကြီးတို့ဇာကြနာတဲ့ဥစ္စာပစ္စည်းဆိုတဲ့ရုပ်ဝတ္ထုတွေက အေးမိမျိုးမျိုးနဲ့တနည်းရမျိုးမျိုး၅ပါးပေါ့ရင်းမျောရင်လည်းလိုက်ပါဖို့အသင့်လေအာဥဟဝါတော်ဘသူတို့ရဲ့ပြည့်စည်ပဲလို့ရင်းတော့မလိုက်ဖဲမနေဘူးမိလောင်ရင်လည်းပဲလိုက်ပါဖို့အရန်သင့်မေ့တင်နေတယ်ဥဟဝါတော်ဘသူတို့ရဲ့ပြည့်စည်ပဲလို့မလိုက်ပဲရှောင်လွဲမသွားဘူးထို့အတူမင်းများကသိမ့်ပိုင်ရင်လည်းလိုက်ပါသွားတာပဲသကုတ္တမြတ်သဘုံသာပါလူရဲ့ဉာဏ်ပေ ဒါတွေကအနိုင်အထက်ယူတော့လည်းပဲဒီပစ္စည်းတွေကလိုက်ပါသွားတာပဲနောက်ဆုံးအမွေကသာသူသမီးတို့တွေကခိုးယူဖြက်ကြည့်တဲ့အခါလည်းပဲလိုက်ပါပြီးတော့သွားတော့ဒါရီယာကိုပိုင်လို့ဆိုနိုင်မှမလားအေးကိုမပိုင်လို့ရေနောက်မီးနောက်မင်းနောက်တကူနောက်မွေကသာသူသမီးတို့နောက် လိုက်သွားတာပေါ့တကယ်လို့သာကိုပိုင်ဆိုရင်အဲ့ဒါလို့မလိုက်ဘူးပြိတ္တာ ဒါကြောင့်တဲ့တို့ပြည့်ကြီးတွေကအနစ်သာရဘာမှရှိတာမဟုတ်ရန်မျိုး၅ပါးဝိုင်းရံပြီးတော့နေတဲ့အတွက်ဒါကြောင့်အဲ့ဒီပစ္စည်းကိုမိမိနောက်ကဘာတည်းပါအောင်လူဘဝနတ်ဘဝနောက်ဆုံးနိဗ္ဗာန်ရောက်အောင်တဲ့အကျိုးပြုအနေအချင်းနီလန်းရှာလိုက်တော့ပေးကမ်းစွန်ကျက်လူတမ်းမှုဒါနတရားအဲဒီလိုပေးကမ်းလိုက်ရင်အဇေယောနုကာမိကော ေအာဇီယောထိုသို့ပေးကမ်းလိုက်ပါက ရေမိမင်းတို့သခုမွေကသာသူသမီးတို့ကမအောင်အနိုင်ပါပေအနုကာမိကောလူသွားရာရိတ်ပါသလိုတဆိတ်စာသူမခွဲပဲအတူတွဲကလိုက်ပါလေတော့တည်း အေဘေကလူသားညောင်းဖြစ်သောစေရနာအဲ့ဒီစေရနာကိုရေလည်းမမျောနိုင်ဘူးမိလည်းမလောင်နိုင်ဘူးမင်းကရောသိမ့်ပိုက်နိုင်မလားတကိုရမြသဘုံတကားငါရောလူရဲ့နိုင်မလားအမွေကသာကျိုးသမီးကျိုးတို့ကရောဖြက်စီးလို့ရအောင်မလားအဲ့ဒါမှအနှစ်သာရတကယ်တည်တဲ့ဒါနတရားလို့ဆိုရတာ ဒါကြောင့်ဆိုပစ္စည်းတည်းမှအနစ်ရှာတွေ့ရာဒါနာပဲပစ္စည်းတည်းမှအနစ်ရှာတွေ့ရာဒါနာပဲဆိုလိုက်ကြပစ္စည်းတည်းမှအနစ်ရှာတွေ့ရာဒါနာပဲ ပစ္စည်းဓမ္မအနိစ္စတွေ့တာဒါနာပဲတဲ့ဒါနာပြုထားတဲ့ကုသိုလ်ကိုယံမျိုး၅ပါးကမဖြစ်ရှိနိုင်ဘူးဒါကြောင့်ကာရဘဘိင်ကောသလစစ်ရှုံးစစ်ရှုံးတော့စစ်စီအနေအပြင်အာယူဖို့ပြီးတွင်ရှိတဲ့တထေးတွေအကုန်လုံးလတ်ပြီးတော့ခေါ်လိုက်ခေါ်လိုက်တဲ့အခါကျတော့တထေးကြီးတယောက်ကပါပြောတော့ ကောင်းပါပြီဘင်းအမိတ်တော်ရလာပါမယ်ဒါပေမဲ့အခုအချိန်မှာရွှေအိုးမြုပ်နေသေးလို့မလာနိုင်သေးပါဘူးခိတ္တမြတ်ဆိုင်ငံ့တော်မူပါအဲ့ဒါနဲ့ဒါနပြုလူတံပေးကမ်းပြီးတော့မှဘေးဓမ္မောရောက်တော့အရင်ကမေးအမောင်းဒီရွှေအိုးမြုပ်တယ်ဆိုတာဘယ်လိုဟာလဲအဲ့ဒီကကြတော့မှဒီတိုင်းထားရည်ဒီပစ္စည်းတွေဟာယင်းမိမင်းတို့သကုံဝေကံသာသုသမီးတို့ ရာမမျိုး၅ပါးနဲ့ဆက်ဆံနေလို့ရာမမျိုး၅ပါးမပြတ်ကြည့်နိုင်အောင် ခိုင်မြဲသောကုသိုလ်ပြုဒါနပြုတာဟာရွှေဥမြုပ်တာပါတဲ့ကုသိုလ်ပြုဒါနလောက်တာဟာပါပါလေအေးရွှေဥမြုပ်တာတဲ့ဗျအဲ့ဒီအခါကျတော့မှဘုရင်ကြီးကသာဓုခေါ်လိုက်တော့ဩမမေစွသူတို့လူပိတ္တမီယစ္စည်းဥစ္စာသံဃာစေရနာတို့ကိုတို့မင်းတို့ ဘယ်လိုအာနာမျိုးနဲ့မှပြန်ပြီးသိမ့်ပိုက်လို့မရပါလားတော်တော်အကြံပိုင်တဲ့လူပဲလို့သာဓုခေါ်ပါတယ်ဒါကြောင့်ဒါနာပြုနိုင်ကိုယ်သာပိုင်ကိုယ်ပိုင်ပစ္စည်းမလေးပါဒါနာပြုနိုင်ကိုယ်သာပိုင်ကိုယ်ပိုင်ပစ္စည်းမလေးပါ ဝိတရားရှိတဲ့ဆိုရင်30သာလူကအဲ့ဒီ30သာပိုင်း၍ကြံ90ကဘုံဆိုင်ပစ္စည်းဟုတ်ပလားအဲငွေတထောင်ရှိတဲ့ဆိုရင်100လူက100သာကိုယ်ပိုင်ပစ္စည်းတဲ့ကြံတဲ့900ကဘုံဆိုင်ပစ္စည်းအဲ့တော့ဘုန်းကြီးတို့တရားဓမ္မတွေကကိုယ်ပိုင်ရင်လားဘုံဆိုင်ဖြစ်ခြင်းလားတကယ်လား ဘုန်းကြီးမေးလို့မျက်နှာကောင်းရအောင်ဖြေတာလားမဟုတ်ရင်ငါတို့ချောင်းဗျာငါတို့ချောင်းအဲငါတို့ချောင်းငါတို့မချောင်းရင်ငါကိုချအဲငါကချောတဲ့အခုဘုန်းကြီးသိန်း126သိန်းတာမော်တော်ယာဉ်တစ်စီးမဖြစ်မနေဝဲထားတယ်ကျွေးမကုန်သေးဘူး။ကြိုက်မနဲ့တော့ကိုပိုင်ရင်ဖြုတ်လေ။ အောင်မလီခြင်ကြိုက်တာတော့မကုတ်ဘူးခွန်ကြီးအထင်မှားလိမ့်မယ်အိမ်ကြမှာပယုတ်စီနဲ့ပွတ်မယ်တဲ့ဗျဒါလိုဖြစ်တာပြောတော့လေကိုပိုင်ကြီးနဲ့ကိုပိုင်ကြီးနဲ့ပြီးတော့ပါပါလေဘုံဆိုင်အဖြစ်နဲ့ထားခဲ့ကြတာတွေများတယ်။ကိုင်းဆိုဘိုးအမဲကြီးမလူခြင်းအထုံးကြီးတပြင်းပြင်းမလူခင်သေးလို့သွား ကြံတဲ့လူတွေဖြေလို့စာအမေကြီးတော့အလကားငါပြည့်စီဘလောက်ရှိတယ်လို့အရေးအတွက်နဲ့တတ်မဲ့ခုံမင်းပြီးတော့တကိုင်းကိုင်းတပွေပွေအဲဒီလိုမလွတ်မတန်းနိုင်မဲ့နေတာဟောရန်ဒီမျိုး၅ပါးနဲ့ကြုံတဲ့အခါကျတော့အဲဒါကုံလဲသွားတယ်သူကစွန့်ရင်ဆိုသူကမစွန့်ရင်ကိုကစွန့်ရ ကိုစွန့်နေဆိုတာကိုသိဆုံးတော့ဒီပစ္စည်းတွေယူသွားနိုင်လေလားအဲ့တော့ဘယ်သူတွေစားရတော့အဲကြံတဲ့လူတွေစားကြသည်ဆိုဟိုအပြိုကြီးမလူခြင်းအထုံကြီးတပြင်းပြင်းဒါအနောက်ရတဲ့ကဘသူစောင်းတာပဲလို့တော့မအောင်မေးနဲ့ဟုတ်ပလားမလူတဲ့လူပြောတာဆိုမလူခင်သေးလို့သွား တူတူမတွေဖြေလို့စာအပြူကြီးတော့အလကားပြူကြီးတော့ဘာဖြစ်နေဟောအလကားဖြစ်နေတာဘယ်သူကစားသွားအေးတူတူမတွေကစားသွားတာအဲ့ဒါဖြူရဲ့ဓမ္မပိမှန်တခုဘုန်းကြီးကအရွယ်ကြီးတွေလှူပြီးတော့မှတရားဟောတာအဲ့တော့ဒီလင်္ကာချပြီးတော့ဟောတဲ့အခါကျတော့ဟော မနေ့7နာရီလဲရောက်ရော အော်တိုမက်တစ်လင်္ကာကပြောင်းသွားတယ်ဗျာဘယ်နဲ့ပြောင်းလဲဆိုတော့ဆိုလိုက်ဟိုအပြိုကြီးမလူခြင်းအထုပ်ကြီးတပြင်းပြင်းမလူခင်ကြီးညာသွားသူ့အထုပ်ကြီးမဲပြီဗျာ အင်းရဲ့သမီးနဲ့လက်ဆက်ပေးလိုက်လို့ဆိုပြီးတော့အေးနောက်ဆုံးကိတာဂောဘီနဲ့ကြုံသွားတဲ့အခါမှာအဲ့ဒီတဲ့ဥမခဲတွေကရွှေတွေဖြစ်သွားတယ်ဗျာအဲ့တော့တဲ့ယရာပုံမြက်ကရောဟောတိသဗ္ဗမေတံဝိနပတိရှာတော့ရှာထားတာလေ ဒါပေမဲ့ကို့မှာခံစားခွင့်ကုသိုလ်အရှိန်ကုန်သွားတော့အဲ့ဓာတွေကဟောခုနကလိုအထေတင်ရတော့မပြတ်ဖဲနဲ့အသုံးမဝင်တဲ့အနေအပြင်ပျက်စီးသွားတာဘယ်သူမပြုတ်အမိမိမှုပါကိုကံမထိုက်လို့ပါသဘောပေါက်ပါလားကိုင်းသဘောပေါက်ရင်တို့ချောင်းများစို့လေတစကသာပေါက်နေရတာလက်တွေ့ပေါက်ပါဘူးဟမ် အေးအဲ့ဒါပဲဗျဒါကြောင့်ပါလေဒါနမပြုနိုင်ကိုမပိုင်ဂုံဆိုင်ပစ္စည်းမလေးပါဒါနမပြုနိုင်ကိုမပိုင်ဘုံဆိုင်ပစ္စည်းမလေးပါ ဒါကြောင့်ကိုယ်ပိုင်ဆိုင်ခွင့်ရှိအောင်ပေးလူစုဓာမိတော့ထားရအဲ့ဒီလူသားနဲ့အခါလဲပကာသနာဒါနလာဘဒါနဘယဒါနမဖြစ်စေနဲ့နာမကျော်ချလူသည်များယုံသာပြုတာနိဗ္ဗာန်မရောက်ဘူးလူသည်များဆိုတဲ့နေရာမှာဂိတ်ဆုံးပကာသနာအလူထောင်မြင်လို့ရာစွန်အဘယ်ပုဂ္ဂိုလ်ဘယ်ဘယ်ဘယ်နေရာဘာသွားလို့ရင်တို့အာជីဘွားရှိဘူးအဲလူမျိုးရဲ့အိမ်တော်ရဲ့ပညာရဲ့ ရာဓုဌာနတရတိုးတက်လိမ့်မယ်ဆိုပြီးတော့လှူတာလည်းပဲအဲ့ဒီတိုးတက်မှုဒင်မှာလမ်းဆုံးနေလို့နိဗ္ဗာန်မရဘူးသူကိစ္စဆုံးနေတယ်နောက်တကုနေအပြင်မလိမတမပေကရင်ကဲ့ရဲ့တိညိုစကလေးဆိုကြလိမ့်မယ်အေးဒါမှမဟုတ်မပေးမနည်းပေးရမယ်ဆိုတာမျိုးကြောင့်ပေးရတာလားဘယဒါနာကြောက်လို့လူတဲ့အတွက်တာကြောင့်နိဗ္ဗာန်မရောက်နိုင်ဘူးဗျာမြတ်တဆုပ်လူပင်ဖြစ်ပါစေ ခန္ဓာစကင်းရာဖြစ်သောနိဗ္ဗာန်ကိုရပါလို့ဤရောက်ပါလို့ဤလို့ခန္ဓာရဲ့အပြစ်ကိုမြင်ပြီးတော့မှနိဗ္ဗာန်ဆူတောင်းတဲ့အလူဒါနမျိုးဒီအဲ့ဒါအနှစ်သာပစ္စည်းတဲ့ကအနှစ်သာရအစ်စ်ပါပဲတဲ့ဒိုင်းဒါနအတွက်ဒါအနှစ်တစ်ခုပြီးပြီးပစ္စည်းတဲ့ကအနှစ်ဒီပါလေဒါနာတဲ့ဟောနောက်တစ်ခုဘူရောဂါရီသာရဏပါဝေနာ အာတာရသတရိရာသတိလဝန္တေသူဘိဝရဏာရိကာမန္တာရောအလောင်းတော်တဲ့ကာဏသတို့သားရဲ့အုံနောက်နဲ့နှလုံးသားထဲမှာဖြစ်လာတဲ့ဒုတိယအကြံအစီဘဝရောဂါရိသာရဏပါဝေနာ96ဖြာ98ဖြာဘယောကတို့နှင့်နိနောရောချက်ပေါင်းနှင့်ဆက်သာ၍နေသည့်တွေ့တာကြောင့်အယံကာယောတလာရှိတော်အ အတရတအနိတရာခိုင်မာဆိုင်ခဲပါတခုမှရှာမရသောတရိရနာတရာရှိတို့ယောက်ျားမိန်းမခေါ်ဆိုနေကြတဲ့ဟောဒီယုတ်ခန္ဓာကိုယ်ကြီးဤသာရောရှိကြအရှိခိုင်၍တည်ထခိုင်မာသောနိတရာသည်ကသီလဝန္တေသူသီလရှိညာပုဂ္ဂိုလ်များတို့ အပေါ်၌အဘိဝရဏာရိကမ္မယောသေပြုခြင်း လက်အောက်ချင်းမရှိခိုးခြင်းစသောအမှုမိပါပေတည်းအဘိဝါရဏာရိကမန္တာရောအယောသေပြုခြင်းရှိခိုးခြင်းအစရှိသောသီလအနှစ်သာရမိပါပေတည်းအေးဘုန်းကြီးတို့မြင်နေရတဲ့အဘောသဘင်ကအောက်ခြေပြအတ္တိအောက်ခြေပြကအထက်သဘင်များအတ္တိ အဲ့ဒီကိုယ်ကြီးကိုရုပ်ခန္ဓာကိုယ်လို့ခေါ်တယ်။ဘာကိုယ်လဲ။အဲ့ဒီရုပ်ခန္ဓာကိုယ်ကြီးကအခါရတနှစ်တာရာခိုင်မှာဆိုင်ခဲပါတကူမှာရှာမရဘူးတဲ့။ဒီဒုက္ခနာကပြုတ်ကြလာတာတွေကိုတဲ့။ဟိုခွဲစလောင်းနဲ့ဆိုပြီးတော့ချက်ပြုတ်ဖုတ်ခင်ထူထောင်လို့စားလို့ရရလား။စားလို့မရဘူး။စားလို့ရရလား။ ဟိုစားလုံးကမထည့်ဘူးမရပါဘူးကြီးပဲစားလို့ရရလားအေးစားလို့မရဘူးတို့ခန္ဓာကပြုတ်ကြလာတဲ့ဓမင်းနေမွကြီးတွေကိုရကချင်းတင်ပိုင်းဝင်ချီငဲ့ပြီးတော့မှရဲ့လှုပ်ချုပ်လို့ရောရရလားမရဘူးဓမ္မမောင်ရင်လည်းပဲစွဆောင်ပြီးနဲ့ထွန်းပေါက်ပြီးတော့သဘောကလထိုင်ပရိဘောက ပြုတ်လို့လို့ရရလား gain ပဲမှာလဲဒုက္ခနာရဲ့အနှစ် အေးမတကာထားကြသောကြောင်တို့ကြွက်တို့ပိုးကလေးတို့ရဲ့တဲ့ခန္ဓာကအာရိယမအသုံးရသေးတယ်ဆေးဘက်ဝင်သေးတယ်ဒုက္ခနာကပြုတ်ကြလာတာချက်ပြုတ်ဖို့กินလို့စားလို့လည်းမရဘူးရက်လုံးချုံဝင်လို့လည်းမရဘူးအေးထွဲသွားပြီးတော့သဘောကလေးထိုင်ပရိဘောကပြုတ်လို့လို့လည်းမရတော့ဒီခန္ဓာကြီးကဘာအနစ်အသားရှိတယ်လဲဘာမှအနစ်အသားမရှိဘူး အေးတထွားတညိုဘုန်းကြီးတို့ဓမ္မယုံမကြီးယိုလေးကမိမွေးရတယ်တရားထုတ်ရသေးဟောဒီခန္ဓာက ပြုတ်ကျလာတာမှန်သမျှပါမသိမ့်စေသုံးမိထရတာမရှိတဲ့အတွက်ဒါကြောင့်အနှစ်သာရမရှိတာအမှန်ဒါဖြင့်အသက်ရှိဆုံးတာမရှိတာလားလို့သိကြည့်တာအဲဒီလိုသိတဲ့အခါကျတော့ဆိုကြတော့ ကြာကလေးတကောင်ခိုင်းပြီးတော့သေသွားဘုရားကရောကျွတ်တို့ကအပါမစားလို့ဟောဒီမှာကျက်သေးကလေးယူကြအောင်မလားလို့ဆိုရင်ဝိုင်းလူပြီးတော့ရတဲ့လူကကျေးဇူးတင်မေတ္တာပို့လူတွေရောက်ခါရက်ပဲလတ်လတ်လောလောသေသွားတယ်ဆိုရင်အရတဲ့လက်ဝေကြီးပါလားအရကရောဟောဒီမှာမသားတလောင်းရှိတယ်ယူကြအောင်မလားပါတောင်ထွက်ရလိမ့်ဦးကိုင်မနဲ့တော့ကျက်သေးတဲ့လူတွေဘယ်ဟာကတာမိုးရှိ ကြက်တွေကဟိုးရေကတက်တာတဲ့ဒီသူကနေလို့ရလူတွေကဒီရွာမွေးပြီးတော့အခြားကသေးလိုက်ရင်ဒီရွာတွေပြန်မသွင်းတော့ဘူးပြိတ္တအဲ့ဒါလေဘုန်းကြီးတို့တရားတော်မတို့ပြန်ပြီးတတိရှိကြဖို့လိုပါတယ်အခုခေတ်မှာအရဝေးသွားပြီးတော့ကြောင်းတမျိုးနဲ့သေလန်လေးမြမီတာသင်မမော်တော်ကားတွေနဲ့အလောင်းကြီးပြန်ပြန်တိုက်လာတာဟာဘာမှဘုန်းကြီးတို့ပြိတ္တာအိဗေမရှိပါဘူး အေးပင်မနာနဲ့ငွေကုန်တာအလုတ်ပြက်တာပဲအဖတ်ဖြစ်ပါတယ်မှန်ရဲ့လားအဲ့ဒါတရားနဲ့ဆင်ញင်ညာအစွဲလားတွေကသိကြီးဟိုကသဲလားလဲမတန်တဆလူတွေကောင်းတင်တာဆိုပြီးတော့သဲခဲ့ရဒီကြတော့ရက်ွက်နဲ့မြို့နဲ့အထက်ဝင်မကန်းလို့ဒါကြတယ်ပဲစကားပြောရဒီမဲမှာထားတော့လည်းပဲဒီအလောင်းကောင်းကြီးစောင့်ရှောက်ရ ဝိသတောစတဲ့ပုဂ္ဂိုလ်တွေကလည်းပဲကြည်မြင်ပြီးတော့ပူကြပင်ကြငိုကြယိုကြတောကပရိဒီဝတွေဖြစ်ရတယ်။ဘာအကျိုးများဘာမှအကျိုးမများတာသိကြတယ်။ရလည်းပဲတဲ့အဲတခြားသောအလောင်းကောင်းတွေကအသုံးချရပေမဲ့တို့ရဲ့လူအလောင်းကောင်းကအသုံးချလို့ရသေးရ။အသက်ရှင်ခြင်းကာလပိုးချီးတဲ့ရှိဘက်ဝင်တဲ့လူကြီးပဲရှိဘက်ဝင်လို့တော့ စေဘဝင်ရင်လည်းပြောပါစုပြီးတော့ကြောင်မြောင်းလာဝေပေးမယ်အဲ့တော့ဒါလေးတွေလည်းဘုန်းကြီးတို့တရားဓမ္မများသတိထားကြအဲ့ဒါကြောင့်နဲ့ဒီခန္ဓာအတွက်ဘုန်းကြီးတို့ကသိပြီးတော့အေးကာသာမပေးအရေးမယူပဲနဲ့တဲ့ဟောအဲ့ဒီထက်ကအနိတ္တာရကသီလာယုတ်ခန္ဓာရဲ့အနိတ္တာရကပါလဲသီလနှမျိုးရှိတယ် ဇာရိတ္တသီလဝါရိတ္တသီလပြောကြည့်စမ်းမဇာရိတ္တဆိုတာတဲ့ဘုရားတရားသံဃာရဏသုံးပါးဆရာမိဘသက်ကြီးပဲဝရကျူးရွာကျိုးကိုမိမိရဲ့ခန္ဓာနဲ့လှုပ်အားပေးတာစာရိတ္တသီလလှုပ်အားပေးတာဘာလဲအေးနောက်တကူကိုယ်သက်တတ်မကြိုက်တယ်လို့ သူတော်ဘာသက်ပတချင်းစသည်ပင်ရှောင်ကျင်နာဝရိတသီလာသူများသက်တပ်ပြချင်းစသည်ကရှောင်ကျင်နာပါသီလာအေးအဲ့ဒီသီလနှမျိုးသည်တဲ့ဟောဒီရုပ်ခန္ဓာကြီးရဲ့အနှစ်သာရပါပဲတဲ့ဒါကြောင့်ဆိုရုပ်ကိုယ်ထဲမှာအနှစ်ရှာတွေ့တာသီလပဲ ရုပ်ကိုယ်ထဲမှာအနစ်ရှာတွေ့တာသီလပဲဆိုကြည်ကြမှာไอ้ทุกขณะโกยีอตုံးမကြဘုံပြောပြီးပြီ ဒီတဲ့ပြောရသေးရင်လည်းပဲတချို့ကသေမအတုဘလို့ထင်ရသေမပါလေအေးအတုဘလို့ထင်ကြတယ်မသေးခင်ကလည်းအတုဘပါပဲအတုဘဆိုတာတို့လူတွေကလူသေးကောင်တော့တွက်တာမဟုတ်ဘူးအာကမသူဘကတင့်နေတာအတုဘဆိုတာအမတင့်နေတာဆိုတော့ gain ဘုန်းကြီးတို့ယောက်ျားမိန်းမမိသူမဆိုကြီးကြီးငငယ်ရွယ်ရွယ်လတ်လတ်တခုလတ်တလင်ဝါမို့ဆုံးမအပြိုကြီး အဲ့ဒီတจิตတ္တဝါတိုင်းရဲ့မျက်စိကဘာတွေထွက်မျက်သေးတွေတော့မထွက်တော့မျက်ရည်ကမျက်သေးမျက်ချီးကမျက်ချီးပေါ့ကိုင်နှကောင်းကဘာတွေထွက်တော့ကိုစားရင်လာရင်ခေါ်ဖော်မပြောနဲ့လေနာရီရောမထွက်ဘူးလားနာရီကသေးနှချီးကချီးပါးကဘာတွေထွက်တရေရဲ့ ချွဲကသလိတ်တွေရဲ့တချီးတွေရဲ့ပဲမဟုတ်လားအေးအဲ့ဒါတွေကဘာတော့သေးနဲ့ချီပါပဲစည်ရင်ချုပ်လိုက်တော့ကြံတဲ့တကူလုံးဟာလည်းပဲဘာတွေထွက်တော့သေးနဲ့ချီပြဟောမျက်စိကအဲ့တနေ့ငါတို့တနေ့လားအင်္ဂါဗုဒ္ဓဟူနေ့ရွေးသေးသလား နေတိုင်းနေတိုင်းဒီမျက်စိဒီနှာခေါင်းအေးဒီပစ္စနဲ့ခန္ဓာကိုယ်ရှိရှိသမျှဓွာရတွေကတော့အငြိအကျေးတွေကြီးတဲ့ယူထွေးသွန်အံကြဆင်းနေတာကြီးပါပဲမှတ်ရလားပြာဒရာရဲ့ရတာရောကွာသေးလားဒါပဲသူ့အရှိတရားကိုဒါတို့လူတွေကဘယ်နည်းပြသလားဘယ်နည်းကရဲ့ရတဲ့ကြံဉဏ်ဖန်ပါသူများရဲ့လူမျိုးသူများရဲ့ဘာသာတွေ အဲ့ဓာတွေကပြောသမျှကိုမျက်စိစုံမိတ်ပြီးတော့ယုံနေကြတာတွေသတိထားပါပြောခဲ့ပါပြီအာလုံးကြောင်းကမရတွေဟာရဲ့ရာသာအိန္ဒိဘာရိယရဲ့ရာသာရဲ့ကောင်းတဲ့ဆိုပြီးတော့ရွေးဆောက်ခဲ့ကြတာကြီးပဲမဟုတ်လားဂိုင်းတစ်မျိုးလုံးတရားကွက်လုံးတရားလုံးမိလောင်တော့တောင်တောင်ပြက်အဲနိုင်ငံသားပြကြီးဆိုတော့အင်္ဂလိပ်လိုဟောရတာကိုတောင်တောင်ပြက်ဘာကြံသေးလဲ ကိုင်းရေရစာကြီးကဘာတတ်နိုင်သေးအချိန်ကောင်းလာကောင်းတွေကရောဒါသူ့ရက်ွက်ကိုရက်ွက်သူ့မြို့ကိုမြို့သမာဝအန္တရရာသူမီးတွေလောင်းနေတာသိရစမ်းတဲ့ဒိုးလူတွေကအခုထိအအမပြောက်သေးဘူးဘာလေလှုပ်လို့ဆိုပြီးတော့သွားပဲဗေဒင်နတ်တိုက်ဓာတ်ရဲ့ရေရာတွေလှုပ်ရတယ်ဆိုတာအောက်တန်းကြသလားအထက်တန်းကြရောအဲ့ဒါလိုလေသိတာပဲမသိရင်လည်းတရားလေးပို့ပေးမလို့ပါတရားလေးဆိုတာ ဩပြန်ခဲ့ရပြီဟိုကိုကပို့မလို့ရှိသေးတယ်သူတို့ကခဏခဏပြန်လာကြပြီမလွယ်ဘူးနော်တေထိုင်းသလောက်တော့ယုံပေါ့အယုံလွန်အားကြီးရင်တို့ဘာသာနဲ့သာသနာကွယ်ပြောင်းမှဆိုးရတယ်တို့ရဲ့မြန်မာပြည်မြေပုံအနေထားမှာကြည်လိုက်စားအရှိအနောက်တောင်မြောက်လေးပါအေးတရုတ်ကလားနဲ့တကွာအခြားသောဘာသာလူမျိုးခြားတွေကဝိုင်းနေတာအဲ့ဒီဝိုင်းနေတော့ဗါတဲ့ သမာဝေတောက်ရောရှက်ပေါက်ကတရက်ပင်မင်းသီးချိုကင်းဤတဲ့ဗျာဟောချုံများတဲ့တရက်သီးပင်မဲ့ဘေးကတမာဒီဝေတောက်တွေရောပြီးတော့ပေါက်ရင်အမြင့်ချင်းရှက်ပြီးတော့ထိုတရက်ပင်ဘာဖြစ်သွားလဲအေးအချိုပြောက်ပြီးတော့အခါဝင်သွားတယ်လို့တို့ရဲ့မြန်မာပြည်ဝိုင်းထားတဲ့ဘာသာကြားလူမျိုးကြားတွေရဲ့သွေးသားတွေနှောပြီးတော့သွားမယ်ဆိုရင်ဘာသာနဲ့လူမျိုးပြောက်မှစိုးကြောက်ရတယ် ယနေ့တို့ဘာသာတို့လူမျိုးတွေကဘာမှလည်းပဲခံယူချက်မရှိဘူးသူများပြောဟုတ်ပါဟုတ်ပါနဲ့ပုတ်တင်ရောဗုဒ္ဓဘာသာဟမ်ကာရာအိုကေဗုဒ္ဓဘာသာကြီးဆိုတာပြောပြီးပြီမဟုတ်လားအေးအဲ့ပြောပြီးရင်ဒါတွေကိုဘုန်းကြီးတို့ပြိဿသတိတရားနဲ့ထုတ်ပြီးတော့ကျင်ရရှောင်ရပါမယ်ရှောင်ရတိန်ရပါမယ်သတိကြီးစွာထားရဒါကြောင့်ဘုန်းကြီးတို့မင်းကိုတိပိဋကဆရာတော်ဘုရားကြီးကပါပြောခဲ့ အေးကိုလူမျိုးကပစ္စည်းတစ်ခုကို30အမြတ်တင်ရောင်းထားရင်အဲ့ဒီဆိုင်ကိုသာဝယ်ရမယ်ကိုเจ้าမရမဟုတ်ပေမဲ့ကိုရဲ့ဗုဒ္ဓဘာသာကြောက်ကမရတွေကိုထိုး30မြတ်တင်ထားတဲ့လူတွေကလူကြတန်းကြရင်ကိုစီပဲရောက်လူမျိုးကြားကတကြပင်တင်ထားတော်လဲပဲတဲ့အဲ့ဒီကမြတ်တဲ့ဟာတွေကသူတို့ရဲ့ဘာသာလူမျိုးဆိုင်ရာတွေတွားရပါတဲ့ဒါဒီပိဋကဆရာတော်ဘုရားကြီးရဲ့အဆိုမိတ် အဲ့တော့လောကပြောကြတဲ့ခန်းကိုချစ်ရင်အေးပဲဘုတ်ကိုလည်းချစ်ရမယ်ဆိုတာလို့တိပိဋကဆရာတော်ဘုရားကြီးကိုယူသည်လေးစားချီးညိုအားထားတဲ့ဆိုရင်သူ့စကားအတိုက်ဘုန်းကြီးတို့ပြိဿလိုက်လာရအဂုကိတော်တို့လူမျိုးတွေက တို့ဘာသာတွေကဘယ်ကလာလာအကုန်လုံးခေါင်းကြီးနာပဲဒါဒီအကျက်တော်ဝဲဆိုပြီးတော့ဘုန်းကြီးတို့ဟောခဲ့ပြောခဲ့ပါပြီပြိဿဂိုင်းတော်ပြီ ဆိုလိုချက်ကမိမိတို့ရုပ်ခန္ဓာရဲ့အနစ်အသားဒီဘာလဲလို့ဆိုရင်သီလတရားပဲဘာတရားလဲဇာရိတ္တသီလရဲ့ဝါရိတ္တသီလရဲ့ယရဏသုံးပါးရဲ့ကိစ္စလုပ်ငန်းဟေဟရွာမြို့နယ်တို့ရဲ့ကိစ္စလုပ်ငန်းအဲ့ဒါစာရိတ္တသီလလို့အားပေးတယ်လို့ခေါ်တယ်ဝါရိတ္တသီလဆိုတာကကိုယ်အသက်သာကိုယ်ဥစ္စာကိုယ် ကိုသားမယားလွန်ကျူကိုကိုလိမ့်လန်းလက်ပြပြီးတော့ကိုအပေါ်မှာမူရရန်ကားတာမကြိုက်ရင်သတ္တဝါတွေပေါ်မှာလည်းပဲသမသနဲ့ဥစ္စမဂုဏ်နဲ့သူသားအင်အားမလွန်ကျူးနဲ့လိမ့်မှန်ပြောနဲ့မူရရန်ကားသိရတရဲ့မတော့စားနဲ့အဲ့ဒီသီလသီတာနဲ့ဒီခန္ဓာကိုယ်ထဲကအနှစ်ပါပဲတဲ့ဆိုလိုက်သီလစောင့်နိုင်ကိုယ်သာပိုင် ကိုယ်ပိုင်ကိုဟုမှတ်လေပါသီလစောင့်နိုင်ကိုယ်သာပိုင်ကိုယ်ပိုင်ကိုဟုမှတ်လေပါေသီလစောင့်နိုင်တဲ့အချိန်ဒီသားလင်ဒီခန္ဓာကိုယ်ကိုကိုယ်ပိုင်တဲ့သီလမစောင့်နိုင်တဲ့အချိန်အေးခုနကလောအပိယစရရဏသုံးပါးဆရာမိဘရာကျွရွဲကျွ ရာကျိုးမျိုးကျိုးမသက်ပိုးနိုင်တဲ့အချိန်ဒီဘုံဆိုင်ဖြစ်တဲ့ခန္ဓာကိုယ်ဘာဆိုင်တော့အေးဒါကြောင့်မိမိခန္ဓာကိုယ်ကိုမိမိပိုင်ရင်တော့ဖြင့်ခန္ဓာကစာရိတ္တသီလဝါရိတ္တသီလနှစ်မျိုးနဲ့အနှစ်ထုတ်ကြတကယ်တော့ဒီခန္ဓာကိုယ်ကိုခန္ဓာကခွဲခြားစိတ်ပြတယ်လို့ကြည်လိုက်ရင်အတိတိကိမိကုလနာရောဂာနန္ဒရာပါဟိရံ ကာရရနောဝတ္တာတိလံကာယောမစ္ဆုနိကေသတိအယံကာယောတို့ရရှိပြီးတော့နေတဲ့တလားကြီးတို့ဒီကနာကိုကြီးဟာအတိတိခိမိကုလာနာဘိုးအမျိုးပေါင်း80အကောင်ပေါင်း8000တို့နှင့်သာရရဏောနိနောယောရှေပေါင်းနှင့်ဆက်ဆံ၍နေပါ၏ဒေသထုဘိုးမျိုး80အကောင်ပေါင်း8000တို့၏ဝတ္တာအစွမ်းဖြင့်လည်းပဲ တတာသူငါသတ္တတ္တဝါများတို့သည်မစ္ဆုံသိမင်းနိုင်ငံသို့နိကိစ္စတိလိုက်ပါရလေတော့ဤတစ်ချက်ဒုက္ခနာကိုကြီးတဲ့ဟာကိုယ်တွေတို့လောင်ထားတဲ့ဘူထောင်ကြီးတပွဲဖြစ်တယ်ခန္ဓာကိုယ်ဟာအေးပိုးတွေတို့လောင်ထားတဲ့ကိုယ်တော်ကြီးတဲ့ဗျာဟော အဲ့ဒီပိုးတို့ရဲ့ကိုက်ဆဝါမြမှုကြောင့်လည်းပဲဘုန်းကြီးတို့တတွေခန္ဓာကိုယ်အင်္ဂါခြင်းလက်အကျော်အသာအသဲနှလုံးတွေပြည့်စည်ပြီးတော့သင်မင်းနိုင်ငံလိုက်ပါရတဲ့ခန္ဓာပါတဲ့။ခိုင်းဒီတော့ဘိုးမျိုးကဘလောက်အကောင်မောင်းကရှစ်တောင်ဆိုတော့ဒီဘိုးတွေတဲ့အဲမွေးကြတဲ့အခါကျတော့ခန္ဓာထဲမှာလာမြေကြီးပေါ်ဆင်းမွေးတာ။အဲတို့တရားတော်မရရဲ့ခေါင်းပေါ်သပင်ထဲမှာဘာတွေရှိ အဲ့ဒီသားပိုးတွေမွေးကြတော့ကြည့်ပါလားကိုကောင်းမွန်မှာပဲမွေးလိုက်ကြအဲ့ဒီမွေးတဲ့နေရာကိုဘာခေါ်တော့ရေတုံကတော့မီးနေအိမ်အခုခေတ်တော့ဇမခန္ဓာဟုတ်ပလားနောက်တစ်ချက်တဲ့ဒီပိုးတွေကြည်ကြီးငယ်ဆုံးတော့မြေပေါ်မှာလားခန္ဓာပေါ်မှာလားခိုင်းခေါင်းပေါ်မှာပဲပြောကြပါစို့ခိုင်းကြည်ကြီးငယ်ဆုံးတဲ့နေရာကိုဘာလို့ခေါ်လဲအိမ်သာ အဲ့ဒါစပင်းရှိတဲ့လူတွေမရှက်မကြောအိမ်သားတွေရွက်သွားကြတာဘုန်းကြီးတွေအလို့ဘုန်းကြီးတို့တော့အိမ်သားပါဘူးဟုတ်လားအေးဒါပဲဗျနောက်တကူဒီပိုးတွေနာမကျဖြစ်ကြတဲ့အခါမြေပေါ်မှာလားခန္ဓာပေါ်မှာလားလူမမနေတဲ့နေရာကိုဘယ်နဲ့ခေါ်လဲပြိတ္တာအေးရှေးတုန်းကတော့သူနာရင်အခုတော့ hospital ပါပါလေရှေးယုံနဲ့ဗျခိုင်းကြည်တာ နောက်ဆုံးဘိုးတွေသေဆုံးတဲ့အခါကျတော့ခန္ဓာထဲမှာလားမြေပေါ်မှာလားအဲ့ဒီအလောင်းကောင်းနေပြစ်ချမြုံနာတဲ့နေရာကိုဘာခေါ်တော့သုံးတန်သင်းញိုင်ဒဇပြင်းလုံတိုင်းကုန်တဲ့ဒုက္ခနာကြီးဘာမြန်းပြိတ္တလူချင်းတရားနှစ်သက်တရားမမောတရားရှိသေးတယ်မရှိတော့ဘူးဗျအဲ့တော့မရှိခါရအယက်တွေဆိုတာကြားဘူးလည်းမဟုတ်လားသုံးတန်နဲ့တရားယုံနဲ့သေတင်းကုတ်တဲ့ပြိတ္တစာအိမ်နဲ့ အဲ့တော့ဒုက္ခနာကြီးကသုတ်တန်ကြီးဖြစ်နေပြီဆိုတော့အဲ့ဒါအမျိုးသမီးတွေကိုဟိုကူညီမရခြင်းဆိုတဲ့လူတွေလက်ထဲအပ်ရ။ဘာကြောင့်လို့မရှိကအရမျက်နာကိုအဲ့ဒါပဂတိခန္ဓာကလည်းပဲသုတ်တန်ကြီးဖြစ်နေတယ်။အဲ့ဒီအပြင်အပိုစပယပတ်ဆိုပြီးတော့ငါးသည်ဖားသည်ဝက်သည်ကြက်သည်တွေချတဲ့ဒီပါဇက်ပေါက်ကို အမျိုးသမီးတွေလှအောင်နှုတ်ခမ်းနေဆိုးနေတာ။အဲ့ဒါကုညီမရခြင်းဆိုတဲ့လူတွေလက်ထဲအပ်ရမယ်။ အေးဒါပဲဗျာဒါကြောင့်ဘုန်းကြီးတို့ခန္ဓာကိုယ်ကပိုးအပေါင်းတို့ဤကိုအောင်နေတရားဖြစ်သောအရာဒါကြောင့်သူတို့ပိုးတွေကအချိန်မရွေးဘာလာလှူရှာစားတော့ဝါမျိုးဘုန်းကြီးတို့ကအဲ့ဒါတွေကိုနှီးမျိုးစုံနဲ့ငွေကုန်ကြေးကြခံပြီးတော့ကာကွယ်နေကြရတာမှန်ရလားနောက်တစ်ခုပါလဲအယံကယောတလန်ရှိသောဟောဒီခန္ဓာကိုယ်ကြီးသည် ရောဂနာနာယောဂတို့နှင့်သာရရဏနိနောယောရှေပေါင်းနှင့်ဆက်ထားပြီးရောဂနန္တရပါဟိရာအန္တရာပါဟိရာအန္တရာပါဟိရေနာအတွင်အပြင်နှင့်တကွာရောဂနာနာယောဂတို့နှင့်နိနောသာရရဏနိနောယောရှေပေါင်းနှင့်ဆက်ထားပြီးနေပါပေ၏ဒီတန်တို့96ဖြာ98ဖြာဘေယောဂတို့ကြောင့်လည်းပဲ ကာယောဟောရိခန္ဓာကိုယ်ကြည်လင်မစ္ဆုံသင်မင်းနိုင်ငံသို့နိကိစ္စတိလိုက်ပါရလေတော့ဤတဲ့ဒုက္ခနာကိုယ်ကြီးဟာယောဂါတွေသို့လောင်ထားတဲ့ဘူတော်ကြီးပဲဒီခန္ဓာကိုယ်ကြီးဟာဘာတော့အေးဒါကြောင့်ဒုက္ခနာမှာလေအည်ပြားရောအည်အတွင်းရော အသားတဲ့ရော အကြောတဲ့ရောအယုတဲ့ရောယူရွေးချင်းစီတဲ့ရောမဖြစ်တဲ့ယောဂါများရှိတယ် ဘယ်နေရာတော့ယောဂလုံးဝမဖြစ်ဘူးလို့ကန့်သတ်ချက်ရှိတာတရုတ်ကလာပုံနာမွ슬မန်အစ္စလမ်ကရစ်ယာန်အမေရိကန်ယူရီးယားဒီယိုကမောရီယာလာအိုဂျပန်နီပေါ်ပြင်းနေအင်္ဂလာရှာပရိကဥရောပအမေရိကရှန်ကချင်းကရင်ကရမောရခိုင်မြန်မာမောဟိတာဗျာဘယ်လိုပဲအမျိုးအမည်တွေကွဲပြားနေပေမဲ့လို့ခုနကကိုအမျိုးတို့ရဲ့နေရာအိမ်နဲ့ယောဂါတို့ရဲ့နေရာအိမ်ကတော့သေချာမနေဘူးလား ဒါကြောင့်ဘုန်းကြီးတို့တရားတော်မတွေအခုလိုဆောင်းလာခါကလာမအေးချင်ဘူးရရတယ်။ຫນွေကမပူချင်ဘူးရရတယ်။ဒါကိုပိုင်လို့လားမပိုင်လို့အဲ့ဒီမပိုင်တာသေးချာနေတာတောင်မှလူတွေကအတ္တဇွဲတွေပြင်းထန်နေကြအောင်မယ်ဆိုရင်အမှန်လားအမှန်လားဂိုင်းပါမအနှစ်သာရမရှိကြောင်းတော့ပြောခဲ့ပါပြီအဲ့ဒီထက်ကအနှစ်သာရကစာရိတ္တဝါရိတ္တဆိုတဲ့သီလနှမျိုးပဲအဲ့ဒါအယထုတ်ယူကြပြီတော့ ီလတဲ့ကအနှစ်အရုပ်ကိုယ်တဲ့ကအနှစ်သီလပြီးကြသို့နောက်တစ်ခုကပါလေအနေစာဘိဗုဒ္ဓပဝေနာအာသာရတဇီဝိတတအနေစာဓိဝိပတနာဘိယောဂောတာရောတဲ့ဟောအယံကာယောဟောဒီခန္ဓာကိုယ်ကြီးသည်အနေစာဘိဗုဒ္ဓပဝေနာမမြဲခြင်းအနေစာဆင်းရဲခြင်းဒုက္ခအစုမယ ကိုယ်အလိုမလိုက်ခြင်းဆိုတာနတ္တတို့သည် အမြဲမပြားနေကြပြီနေတယ်။ဒါကြောင့်အတာရတာနိတာရာခိုင်မာဆိုင်ခဲ့ပါတကုမြရှာမရသောဇီဝိတတအသက်ဤသာတော်အရှိခန့်၍တည်ရသောနိတာရသည်ကအနိစ္စရိဝိပဿနာဘိယောကောမမြဲတဲ့အနိစ္စဆင်းရဲတဲ့ဒုက္ခအဆုံးမရကိုယ်အလိုမပါတဲ့အနတ္တမြင်အောင် ကောင်းစွာမသွေဝိပဿနာတရားရှုမှတ်ပွားခြင်းပါပေတည်းပစ္စည်းရကအနစ်တိပါတယ်လေဒါနာရုပ်ကိုယ်ရကအနစ်ကပါတယ်လေအသက်ထဲကအနစ်ကအဲဝိပဿနာတဲ့ဟော အသက်ထဲကအနှစ်ကဘာတော့အေးဝိပဿနာဒီတော့ခொဏကပစ္စည်းသိပြီတဏိမိအားအဲလေယရဏရှင်ဝေဆိုင်စဘာဥစားတိမြလျာကညွှန်ရှင်မိကျွဲနွားတာပစ္စည်းအဲ့ဒီတည်းကအနှစ်ဒီပေကန့်စွန်ကျက်လှူဒါန်းနိုင်တာကိုပိုင်မယ်နောက်တလန်ရှိတော်ယောခန္ဓာကိုကြီးရဲ့အနှစ်ကဘာလဲစာရိတ္တနဲ့ဝါရိတ္တသီလနှမျိုးပဲအခုအသက်ထဲရဲ့အနှစ်ကဘာပါလဲ ကောင်းပြီပစ္စည်းနဲ့ရုပ်ကိုဆိုတာသိပြီအသက်ဆိုတာဘာကိုခေါ်တာဂိုက်တရေလောက်အိလက်အောင်မယ်တွေးကြတာငါတဲ့မင်းကဘလက်ဘလောက်အသက်ကြီးတယ်ညီကငါတဲ့အသက်ဘလောက်ငယ်တယ်လို့မပြောရဘူးလားဘယ်မလဲအသက်စင်တာပါနိုးဟမ်အသက်ဆိုတာကတော့ဘုရားဟူမဲခင်လန်းတဲ့ကဖိုးကျော်ကသူ့မိန်းမလေးတော့အသက်လို့ခေါ်တာပဲလို့ အဲ့ဒါများပြောမလို့နဲ့ပရိသတ်ရေစက္ကန့်60မိနစ်60 24နာရီရက်ပေါင်း30 12လဒါပြင်အသက်ဆိုတာဘာပြောအဲအမလီထိတ်ချမ်းမဓမြမှန်းသိတယ်ဒီပြဟာကြတော့သိလိုက်ကြတာဟုတ်ပလားအသက်ဆိုတာဘာတော့အဲအဲ့တော့အချိန်နဲ့ကအနှစ်ထုတ်ရမယ်ဆိုတာဘာပါလဲ ဟောဝိပဿနာတဲ့အချိန်နဲ့အမျှအလုပ်လုပ်လို့ရတာဟာဝိပဿနာပဲတဲ့ဗျဒီတော့ဘုန်းကြီးတို့ပြိဿအိမ်သာတက်နေတော့ဒါနပြုလို့ဖြစ်တာမပြည့်ဘူးဝိပဿနာကရှုမှတ်လို့ရဥစ္စာရပါတဝါကမေတမ္ပဇာနာကာရိဟောတိဥစ္စာရကျင်ကြီးကာမက အမှုကျင်ကြီးအမှုဆိုတာနောက်ပြေးသွားတာ ဘာသာဝါဆိုတာကျင်ငယ်ကမ္မကအမှုကျင်ငယ်သွားတယ်ဆိုတာအပေါ့သွားတာအေးအဲ့ဒီအခါမှာတောင်းမှဗမ္မဇာနာကာရီကောင်းစွာမသွေမတ်တိရပါပေတည်း အေးသွားရထိုင်လျောင်းတော့ပြောမနေနဲ့တော့ပြိဿကြင်ကြီးကျင်ငယ်စွန့်တဲ့နေရာမှာတောင်းမှဟောဒီဝိပဿနာနီးနဲ့ရှုမှတ်ရင်ကုသိုလ်ရတယ်တဲ့ဗျဟောဒါကြောင့်ဒါနသီလဆိုတာကဝိပဿနာလောက်အရာမကျဘူးဝိပဿနာကတော့သဘင်တို့ကောင်းပြီးကျွမျက်နာသေဝစာလက်ရည်ချင်းငယ်ဆိုမရတဲ့တောင်ပြောင်းခြင်းပြုပြင်းဘူနာထုံခြင်းကြိုက်ခဲရာယံလေးတင်ကြပြီးစသောဝါမျိုး အကုန်လုံးရှုမှတ်လို့ရအတိတေပိတေခာယိတေတာယိတေသမဇာနာကာရိဟောတိအတိတေစားတဲ့အခါမှာ၎င်းပိတေတောက်တဲ့အခါမှာ၎င်းတာယိတေရစားပြရည်ရက်တဲ့အခါမှာ၎င်းခာယိတေမုတ်မပြောသည်ကြိုက်ခဲတဲ့အခါမှာ၎င်းသမဇာနာကာရိကောင်းစွာမသွေရှုမှတ်ရပေမိသာတကား အဘိက္ခန္တိမဋိက္ခန္တိသဗ္ဗနာကာရဟောတိအဘိက္ခန္တိရှေ့တိုးစရာရှိလို့တိုးတဲ့အခါမှာ၎င်းပဋိက္ခန္တိနောက်ဆုံးစရာရှိလို့ဆုတ်တဲ့အခါမှာ၎င်းသဗ္ဗနာကာရီကောက်စွာမသွေမတ္တိယပေမိသာတကား မစီတေကွေးတဲ့အခါမှာ၎င်းပသာရီတေဆန်းတဲ့အခါမှာ၎င်းသမဇာနာကာရီကွေးနိုင်ဆန်းနိုင်တဲ့လက်ေထူကောင်စသည်တော့ကို ကောင်းစွာမသွေရှုမှတ်ရပေမိသာတကားကဲဝိပဿနာဆိုတဲ့မဟာတတိပဋ္ဌာနိယခန္ဓာကိုမရှုမှတ်ရတာဘာရှိတော့ ဘာမှမရှိဘူးသွားရင်လည်းရမနိုင်နေရရင်လည်းအိမ်ရင်လည်းထိုင်ရင်လည်းစားတောက်ရင်လည်းလောက်ကရင်လည်းဒါကြောင့်ရှေ့တုန်းကထေရိကာဆိုတဲ့အမျိုးသမီးလေးအခုလို့တဲ့ဘုရားကျောင်းတော်ကကျွန်လေးမနေရွှေ့မနေတရားတွေနာအိမ်ကြတော့ထမင်းချက်ရင်ဆိုပြီးတော့ပြုသမျှဂိုင်းသမျှလေးတွေတတိနဲ့ကားပြီးတော့ရွှေ့မလိုက်ဆိုကြစို့ကစွန်းရွက်ကလေးကြော်တယ်ဆိုပါစို့ စကားကုန်းထဲမှာထိုးထိုးထောင်းထောင်းကစွန်ရွက်ကလေးတွေသင်ပြီးတော့ရေးဆေးထားရှီဘူးအိုးလေးတန်ရှီကျက်တဲ့အခါကစွန်ရွက်လေးထက်လိုက်တော့ဘာဖြစ်သွားညိုးချုံခွေလျမသွားဘူးလားအဲ့တော့ဩခုနကစကားကုန်းတကတော့ထိုးထိုးထောင်းထောင်းလန်းလန်းဆန်းဆန်းအခုရှီဘူးနဲ့တွေ့တဲ့အခါကျတော့မူပြောင်းသွားပြီးတော့ ညှို့ချုပ်ခွေလျက်သွားအော်မမြဲတဲ့သဘောပါလားလို့ပြင်မက်ကဗဟိတအာယုံယူပြီးတော့အတွင်းအစ္ဆတယုတ်တန်တွေကိုရှုမှလိုက်တာပြိတ္တာထမင်းချက်ရင်သုံးမဲ့သုံးဖို့နဲ့အနာဂတ်တည်တယ်ဗျကံကိုကုံရောပဲဒါကြောင့်အချိန်မရွေးဘုန်းကြီးတို့တရားဓမ္မများရှုမှတ်လို့ဖြစ်တယ်သွားရင်ရရင်လာရင်ထိုင်ရင်လည်းရှုမှတ်ရင်ခြေတော်ကလေဥက္ကသေနဆိုတဲ့ဇမင်းသား ဝါအတောင်60ထိပ်ဖြားမှာဖန်ဝါလေးတစ်ဖက်ထောက်ရရဟာမိမိရဲ့ခန္ဓာကိုယ်လည်းပဲအယောင်အမျိုးမျိုးအဝတ်အစားတဏ္ဍာပန်းမှန်နဲ့အဲ့ဒီလိုဝုရှင်ရင်ကနေပြီးတော့ရှုမှတ်လိုက်တာဒုပရိဒဝါလုံးပေါ်မှာခြေနှစ်ဖက်ထောက်လို့မရပါဘူးအဲ့ဒီတစ်ဖက်တည်းထောက်ရက်ကမိနစ်ပိုင်းအတွင်းရှုမှတ်လိုက်တာအာသဝောကင်းกว่าသူတို့ပြောဟိုနာစိန်ငေါင်းထိုင်နေတယ်ကြားရင်ဖမ်းသွားပါ အာသောကင်းกว่าအဲ့ဒီအတိုင်းပဲတဲ့ရရင်အာထုတ်လို့ရဟနာဖြစ်တယ်လို့ထိုင်ရင်လည်းရဟနာအာထုတ်ရင်ရဟနာဖြစ်နိုင်တယ်အိမ်ရင်လည်းအာထုတ်ရင်ရဟနာဖြစ်နိုင်တယ်သွားရင်လည်းအာထုတ်လို့ရဟနာဖြစ်နိုင်တယ်ရှင်းတော့ကခြိတလန်းအတွင်းမှာရဟနာဖြစ်သွားတဲ့ဝတ္ထုတွေရှိခဲ့ဘူးပါတယ်ပြိတ္တာတရားထဲအတွင်းခုပြောခဲ့ပြီတအိတ်ထဲအတွင်းကတော့ရှင်အာနန္ဒာ သောတာပန်ဖြစ်ကနေပြီးတော့မှအတုရှုပွားလိုက်တာအေးအိတ်တဲအိတ်တဲအိတ်တဲဆိုပြီးတော့အောက်ကမြေကြီးကခြေထောက်ကခြေထောက်ကမြေကြီးကလွတ်ခေါင်းအုံးကခေါင်းအုံးခေါင်းကခေါင်းအုံးမမရောက်မီစကြမှာသုံးမဲ့သုံးဖို့တည်ပြီးတော့အာသောကင်းကွာအေးရဟနာဖြစ်နိုင်တာဒါကြောင့်ဆိုတထိုင်အတွင်အပေကင်းဖြစ်ခြင်းယဟန္တာ တလန်းအတွင်ငပေကင်ခြေချင်းဟန္တာတရအတွင်တအိတ်အတွင်ေးဒီတော့ဘုန်းကြီးတို့တရားဓမ္မတွေတဲ့ဘယ်ချိန်မှဆို ရှုမှတ်သောပုဂ္ဂိုလ်အတွေ့ မက်ဖို့နိဗ္ဗာန်တရားဟာရပိုင်ခွင့်အဲ့ဒီဝိပဿနာတရားကအေးအဖို့မပါအကုပစ္စည်းမပါသွားရင်လာရင်စားရင်တောက်ရင်ယူရင်ပေါက်ရင်ကနေပြီးတော့ရှုမှတ်နိုင်တယ်ဗျာအဲ့ဒါအသက်ရဲ့အနှစ်ပဲဒါကြောင့်အသက်ထဲမှာအနှစ်ရှာတွေ့တာဝိပဿနာပဲအသက်ထဲမှာအနှစ်ရှာ တွေးတာဝိပဿနာပဲဆိုလိုက်အေးယနေ့လူတွေကအသက်ကြီးသလောက်မာနတွေရှိနေကြမင်းငါလိုသက်ကြီးတဲ့ပုဂ္ဂိုလ်မယုံမသိနဲ့ပါညာနဲ့အလူလုံးမာနကြီးနေတာ အမှန်တော့ကပြိဿခုနကဝတ္ထုမေတိုင်းပြတယ်လို့တရားမှာ30လူနိုင်ရင်အဲ့ဒီ30သာကိုယ်ပိုင်ဖြစ်တယ်ကျန်တဲ့90ကအခုလေတရားရှုမှတ်နိုင်တဲ့အချိန်သာကိုယ်ပိုင်အသက်ပြိမရှုမှတ်နိုင်တဲ့အချိန်ကပါကျွသမီးကျွလင်းကျွမယားကျွဆွေကျွမျိုးကျွဆိုပြီးတော့ကျွဖြစ်နေတာအဲ့ဒီကျွသဘောဖြစ်နေတဲ့လူကငါလိုအသက်ကြီးတဲ့လူကိုဆိုပြီးတော့မာမနာရှိတတ်ကြတယ်ဗျ ဒါကြောင့်ပါတဲ့ဝိပဿနာပွားနိုင်ကိုယ်သာပိုင်ကိုယ်ပိုင်အသက်မှတ်လေပါဝိပဿနာပွားနိုင်ကိုယ်သာပိုင်ကိုယ်ပိုင်အသက်မှတ်လေပါရောက်မြန်ပြန်လိုက်ဝိပဿနာမပွားနိုင်ကိုယ်မပိုင် ဘုံဆိုင်အသက်မလေးပါဝိပဿနာမပွား၌ကိုမပိုင်ဘုံဆိုင်အသက်မလေးပါဟေးဒါကြောင့်အနှစ်သုံးပါးတရားသည်ဤတွင်မနိဋ္ဌိတံပရိသဘာယအာညာနာအာနဲ့စာကြံထားတဲ့ဥစ္စာပစ္စည်းရဲ့အနှစ်ကဒါနတလားရှိတို့ရုပ်ခန္ဓာကိုယ်ကြီးရဲ့အနှစ်ကသီလ အချိန်ဆိုတဲ့အသက်ရဲ့အနှစ်ကဝိပဿနာလို့ဘုန်းကြီးတို့တရားဓမ္မများကိုပြည့်စည်ကိုခန္ဓာကိုအသက်ထဲကဒါနသီလဘာဝနာဆိုတဲ့အနှစ်သုံးပါးမရအရာ ထုတ်ယူကြပြီတော့လို့ဘုန်းကြီးများကအချိန်ရသမျှဟောပြရင်အေးစမ်းကြောင်းမှာဘုန်းကြီးတို့ကဒုတိယဘွယ်ရှိနေသေးလို့တလောက်နဲ့တော်လောက်ပြီ။ဂိုင်းအလုံးအလူရှင်တို့နဲ့ပူပေါင်းကဆွတောင်းအမြဝီရက်ချကြရအောင်။ လိုက်ဆိုအရှင်ဖယားဂရိတော်များသည် အလူရှင်ဖြစ်ကြသောတာမွေရိုင်းရီဦးစဉ်လားအမတ်63ဦးမြင့်ဆွေဒေါခင်စမ်းမြင့်တို့ကိုအမှုထားသည့်အာယရဏများဖြစ်ကြသောကိုကျော်မင်းဦး ကိုမင်းမင်းစောကိုဝေလျံဖြုတ်မိသားစုတို့နှင့်စိတ်တူကိုမြညီညွတ်ကြလျက်အများသောသူငါတို့အတိညာတရားတရားတိုးပွားစေရရှင်မယားကိုပင့်လျောက်၍ ဇီဇတရားဝဲ၌ကာယအားညာနာအားတို့ဖြင့်ရှားကြံထားသောစီးပွားအစုမှာဓမ္မပူဇာ9000ကျပ်သင်္ဃာလွိဆုံးသစ်သီးတစ်ချင်းချောဤတဖရှိကြိုစေတပုတို့ဖြင့်လူသားချင်းဒါန အနှစ်သာရကိုထုတ်ယူကြပါကုန်၏တလန်ရှိတို့ရုပ်ခန္ဓာကိုယ်မှတရားဝဖြစ်များအောင်ရွက်ဆောင်ရခြင်းဝေယဝိစ္စစာရိတ္တသီလသူအသက်တတ်ခြင်းစသည်မှရှောင်ပြင်းကြောင်းဝါရိတ္တသီလ အနှစ်သာရကိုထုတ်ယူကြပါကုန်၏သုံးမတပါအချိန်လေးဟူသောအသက်မှဝိပဿနာအနှစ်သာရကိုလည်းထုတ်ယူကြပါကုန်အာသုံးမတပါမော်တော်ရင်ဖြင့်ပင့်ဆောင်ကြိုးစို့ပြန်ဖို့ရခြင်းရင်အလူ မိထွန်းရခြင်းအလင်းရောင်အလုမျက်စိအလုတန်ချက်ဆက်တတ်ရှင်ခြင်းအတန်းအလုကိုကြည်ပြူအေးမြရေစက်ချ၍ဒါနအနှစ်ထုတ်ယူကြပါကုန်၏ဤသို့ပေါင်းစုမြတ်ကောင်းမှုကြောင့်တပည့်တော်တို့သည်မအိုမနာ မတရားဖြစ်သောနိဗ္ဗာန်ကိုမြင်မြန်စွာဆက်ရောက်မျက်မှောက်ပြုရပါလို၏ဤကောင်းမှုနှင့်စတ္တမြအရရသောကောင်းမှုအဖို့ကိုဘိုးဘွားမိဘဆရာသမားဆွေမျိုးမိတ်ဆွေ30တပုံနေရှိရှိသမျှ သတ္တဝါတွေအညီတူရစေမြတ်ပေဝေပါကုန်၏မြာရာ၍ကိုယ်စိတ်နှပြချမ်းသာကြပါစေမြတ်အာဓုသာ ธุသာธุ